ယောဂီများဝိပဿနာတရားအားထုတ်တဲ့အခါမှာပထမဆုံးသီလစင်ကြယ်အောင်စောင့်ထိန်ရတယ်တဲ့သီလစင်ကြယ်မှဝိပဿနာကိုအားထုတ်ရတယ်သမထကမ္မထံကတော့များသောအားဖြင့်သူက စိတ်တည်ငြိမ်မှုတမာရိရဖို့အာထုတ်တာဖြစ်တဲ့အတွက်များသောအားဖြင့်ပညာအာယုံကိုအာယုံတစ်ခုတည်းစိတ်ဆိုင်တည်နေအောင်လေ့ကျင့်ရတာထွက်လေဝင်လေရှုတယ်ဆိုထွက်လေဝင်လေတစ်ခုတည်းနှာသီးဝနေပြီးတော့စိုက်ပြီးရှုနေရတာစိတ်ပြန်လွဲ့ပြန်လွင်သွားပြန်ဆွဲအဲ့ဒီနေရာတင်းဒါနဲ့လေ့ကျင့်မှများတော့ ထွက်လေဝင်လေနှာသီးဝမှာပဲစိတ်ကတည်ငြိမ်လာတော့အဲ့ဒါတမာရီအားကောင်းလာတယ်အဲ့ဒီအခါကျတော့ဇံလို့ခေါ်တယ်ဇံဆိုတာအာယုံတစ်ခုထဲမှာစိတ်ဆိုင်ကပ်နေတာကိုဇံလို့ခေါ်တာဇံရယုံနဲ့တော့မြေရှိုးမိုးပြန်မဖြစ်သေးဘူးအဲ့ဒီဇံကိုအကျဉ်းငိမ့်လေ့ကျင့်ပွားများအထုတ်ပြီးတော့ လိုခြင်းနဲ့စိတ်တကူဒိဋ္ဌံပြီးဒီဇာမဲထခထကကြေပြွန်အောင်တစ်စက္ကန့်အတွင်းဘယ်ဇံယူလိုခြင်းနဲ့ဆိုဘယ်ဇံချက်ချင်းရပြီးစိတ်တမာရီငြိမ်းအောင်တမာရီရအောင်အဲ့လိုလုပ်တော့တမာရီအလွန်အစွမ်းထက်ပြီဆိုတဲ့အခါကျတော့မှမြေရှုမိုးပြန်ဆိုတဲ့တကူဖန်ဆင်းမှုတွေရတာအဲ့ဒါလည်းပဲသမထရဲ့ရည်ရွယ်ချက်ပေါ့ အဲဒါသမထရည်ရွယ်ချက်ကပဓာနာအဖြစ်စိတ်တည်ငြိမ်မှုအကောင်းမှုရည်ရွယ်ချက်ဆိုတော့ပညာကိုပဲအာယုံပြုရှုရတယ်များသောအားဖြင့်ပညာဆိုတာတကယ်ရှိတာမဟုတ်ပဲနဲ့စိတ်ကရှိတယ်လို့သတ်မှတ်ထားတဲ့အရာအဲ့ဒီအရာကိုပညာခေါ်တာဝမနာမဲလို့ဟာမျိုးပေါ့နာမဲဆိုတာ ဘာလဲယုတ်လားနံလားဘာလဲပြောပြတာမှဆိုရင်ဘယ်လိုပြောမလို့ပြောလို့မရဘူးဟုတ်ဘူးလားယုတ်ဟုတ်သလားမဟုတ်ဘူးနံဟောဟုတ်သလားမဟုတ်ဘူးလူတွေကဒီနာမည်ဒီလူကိုခေါ်မယ်ဆိုပြီးခေါ်သတ်မှတ်ထားလိုက်လို့ရှိရင်ကိုဖြူဆိုကိုဖြူဖြစ်နေတာအဲ့ကိုဖြူကမှနောက်ကြတော့ အာကိုမဲလောက်ချင်ပါသေးတယ်ဆိုကိုမဲလို့ပြောင်းလိုက်ရင်မမရဘူးလားအဲ့ဒါလို့ရတာဟာစိတ်ရဲ့သတ်မှတ်မှုပေါ်မှာတည်တာမဟုတ်လားအဲ့တော့စိတ်တကယ်အရှိဟုတ်ရှိမဟုတ်ပဲနဲ့စိတ်ကသတ်မှတ်ထားတဲ့အရာမှန်သမျှပညာအဲဟိုရင်းကတော့ဟိုသမထကမ္မထံကတော့အဲ့ဒီပညာကိုပဲ သူကရှုတယ်သူလိုချင်တာကအာယုန်တစ်ခုတည်းပေါ်မှာစိတ်စူးစိုက်တည်ငြိမ်နေတာကိုလိုချင်တာဒါလိုချင်တာဆိုတော့သူပညာရှုတယ်ပရမလည်းသမထရဲ့အာယုန်ရှိတယ်သို့တော့ပညာကများတယ်ဝိပဿနာကြတော့တကယ်ရှိအဟုတ်ရှိတဲ့ပရမတ်ကိုပဲရှုရတော့တကယ်ရှိအဟုတ်ရှိတဲ့ယုတ်တကယ်ရှိအဟုတ်ရှိတဲ့နာမ်ကိုပဲရှုရတော့ အဲ့ဒါလို့ရှုလို့တမာရီတပြေပြေဖြစ်လာပြီဆိုတဲ့အခါကျတော့အဲ့ဒီရုပ်ရဲ့သူ့အရှိတဘာဝစိတ်နာရဲ့အရှိတဘာဝတိတိတိတိလာအဲ့ဒါလို့တိတိလာတာဟာစာဖတ်ထားလို့သိတဲ့အသိမဟုတ်ဘူးတရားနာထားလို့သိတဲ့အသိမဟုတ်ဘူးစဉ်းစားကြံတွေးပြီးသိတဲ့အသိမဟုတ်ဘူးရှုရင်ရှုရဲနဲ့အရှုခံရုပ်ပေါ် နာမောစိတ်ကတည်ငြိမ်လာတဲ့အခါကျတော့အဲ့ဒီအရှုခံရုပ်ရဲ့အရှိတဘာဝကိုညာကသွားပြီးဓာတ်ထိတွေ့တာအဲ့ဒါမှဘာဝရမယညာအရှုခံနာရဲ့သူ့တဘာဝအမှန်ကိုရှုရင်ရှုရင်နဲ့အသိဉာဏ်ကသွားပြီးတော့တွေ့ရအဲအင်္ဂလိပ်ကတော့ experience လို့ခေါ်တယ် ဉာဏ်နဲ့တွေ့တာစဉ်းစားလို့လည်းမဟုတ်ဘူးကြားဘူးလို့လည်းမဟုတ်ဘူးရွှေရွှေနဲ့ကိုဉာဏ်ကသွားသွားတွေ့တာတရွေတရွေဖောင်းလာတာလေးတွေ့လိုက်တယ်တရွေတရွေပိန်ကျသွားတာလေးတွေ့လိုက်တယ်နောက်ပိန်နာလေးတွေတစ်ခုပြီးတစ်ခုဖြစ်ဖြစ်ပြီးပျောက်ပျောက်သွားတာတွေ့တယ်ဖောင်းနာလေးတွေတစ်ခုပြီးတစ်ခုဖြစ်ဖြစ်ပြီးပျောက်ပျောက်သွားတာရွှေရွှေနဲ့တွေ့နေတယ် အဲ့လိုလက်တွေ့တွေ့နေတဲ့လက်တွေ့အသည့်အဲ့ဒီအသည့်ကိုဝိပဿနာဉာဏ်လို့ခေါ်တာအဲ့ဒီဝိပဿနာဉာဏ်ကဘဟုတုတ္တဒီနေ့ပြောရအောင်ပြောရမလားဘာဖြစ်လို့ပြောရမှာလဲကြားဘူးအောင်လို့ဝိပဿနာဉာဏ်ကို 73ပါးလို့လည်းခေါ်တယ်10ပါးလို့လည်းပြောကြတယ်16ပါးလို့လည်းပြောကြတယ်16ပါးဆိုတာကတော့ဝိပဿနာဉာဏ်တက်တက်ဒီလိုမဟုတ်ပါဘူးမဉဏ်ဖူဉဏ်ပစ္စုကနာဉာဏ်မှာပေါင်းတော့16ပါးပါအဲဒီတော့အစဆုံးဉာဏ်က နာမရူပပြိစေတာညာနဲ့အစဆုံးပြီးတဲ့အသည့်စိတ်တည်ငြိမ်မှုအားကောင်းလို့စိတ်တဝိသုဒ္ဓိဖြစ်ပြီးတော့အစဆုံးသိတာကတော့နာမရူပပြိစေတာညာနဲ့နာနဲ့ရုပ်ကိုပိုင်းခြားသိတဲ့ညာနာရဲ့သဘာဝလက္ခဏာရုပ်ရဲ့သဘာဝလက္ခဏာလည်းသိတယ် ဒါဒီသဘာဝလက္ခဏာဆိုတာအရင်ကပြောဘူးပြီယုတ်သီတိနာသီတိတို့ရဲ့မိမိတို့နဲ့သာသက်ဆိုင်တဲ့ကိုယ်ပိုင်သီးသန့်သဘောဆိုတာပြောပြီးအဲ့ဒီယုတ်အရှုခံယုတ်အရှုခံနာရဲ့သဘာဝလက္ခဏာကိုပထမဆုံးသိနောက်ရှုတဲ့စိတ်နဲ့အရှုခံယုတ်ဟာ တခြားစီပဲလို့ရှူရင်းရှူရင်းသိလာတယ်အရင်တော့ရှူတဲ့စိတ်ကလည်းငါရှူတယ်အရှူကအာယုံကလည်းငါဘိုက်ကဖောင်းတယ်ငါဘိုက်ကဖောင်းတယ်ငါရှူတယ်ဆိုတော့နှစ်ခုဟာငါဆိုတဲ့အနေနဲ့တစ်ခုတည်းဖြစ်နေငါဆိုတဲ့အနေနဲ့တစ်ခုတည်းဖြစ်နေတယ်ဒါရှုပါများလားလို့တမာရီအားကောင်းလာတော့ရှုသိတဲ့စိတ်လေးကတခြား အရှုခံဖောင်းတာကတခြားရှုသိတဲ့စိတ်ကလေးကတခြားအရှုခံပိန်တာကတခြားရှုသိတဲ့စိတ်ကလေးကတခြားအရှုခံကြွလာတဲ့သဘောကတခြားဈဉံမှာရှုသိတဲ့စိတ်ကလေးကတခြားအရှုခံရှေ့ရွေ့ရွေ့သွားတဲ့လှမ်းတယ်ဆိုတော့အရှုခံယုတ်ကတခြားအဲ့လိုတခြားစီတခြားစီဆိုတာ ရှူရင်ရှူရင်နဲ့ရှင်းရှင်းမလေးတွေ့လာတာအဲ့လိုတခြားစီလို့တွေ့လာတဲ့အခါကျတော့အရင်ကပေါင်းပြီးတော့ငါလို့သိတဲ့အသည့်မရှိတော့အရှုခံရုပ်ကြွမှုကိုဟောသူဟာသူကြွလာတဲ့သဘောပဲလို့သိလာတယ်ရှုသိတဲ့စိတ်လည်းကြွတာလေးကိုသိလိုက်တဲ့သဘောပဲလို့သိလာတယ်အဲတော့ကြွနဲ့ကြွလာတဲ့သဘောကိုလည်းပဲ ငါလို့မဆွဲဘူးပုဂ္ဂိုလ်သတ္တဝါလို့မဆွဲဘူးရှုသိတဲ့စိတ်ကိုလည်းငါလို့မဆွဲဘူးပုဂ္ဂိုလ်သတ္တဝါလို့မဆွဲဘူးတခြားစီသူဟာသူဖြစ်လာတဲ့ရုပ်အစုနာမ်စုရုပ်တဘာဝနာမ်တဘာဝပဲလို့ဒီလိုပဲသိလာအဲ့ဒါကိုနာမရူပပရိစေရညာနာနဲ့ရုပ်ကိုပိုက်ခြားသိတဲ့ညာလို့ခေါ်တယ်ပထမဆုံးညာ အဲ့ဒီကဆက်အာထုတ်သွားလို့တမာရီပို့ပို့အားကောင်းတဲ့အခါကျတော့အကြောင်းနဲ့အကျိုးကိုသိလာတယ်အရှုခံရုပ်ရှိလို့ရှုသိတဲ့စိတ်ဖြစ်တာပဲအရှုခံဖောင်းမှုရှိလို့ဖောင်းတယ်လို့ရှုသိတဲ့စိတ်ဖြစ်တာပဲအရှုခံပိန်မှုရှိလို့ပိန်တယ်လို့ရှုသိတဲ့စိတ်ဖြစ်တာပဲအရှုခံနာမှုရှိလို့နာတယ်လို့ရှုသိစိတ်ဖြစ်တာပဲလို့ အရှုကအာယုံကအကြောင်းရှုတိစိတ်ကအကျိုးဒီလိုလဲသိတယ်နောက်တစ်ခါကြွားခြင်းနဲ့ကြွားတယ်လှမ်းခြင်းနဲ့လှမ်းတယ်ကိုယ်ခြင်းနဲ့ကိုယ်တယ်ဆန့်ခြင်းနဲ့ဆန့်တယ်ဝါခြင်းနဲ့ဝါတယ်မျိုးခြင်းနဲ့မျိုးတယ်စသည်ရှုနိုင်လာပြန်တဲ့အခါကျတော့ကြွားခြင်းစိတ်ကြောင့်ကြွားတာလေးဖြစ်လာတာပဲလှမ်းခြင်းစိတ်ကြောင့်လှမ်းတာလေးဖြစ်လာတာပဲခြားခြင်းစိတ်ကြောင့်ထားတာလေးဖြစ်လာတာပဲ ကိုယ်ကျင်စိတ်ကြောင့်ကိုယ်တာလေးဖြစ်တာပဲဆိုင်ကျင်စိတ်ကြောင့်စတာဖြစ်တာပဲထိုင်ကျင်စိတ်ကြောင့်ထိုင်တာဖြစ်သွားတာပဲထကျင်စိတ်ကြောင့်ထလာတာပဲအဲလိုအကြောင်းနဲ့အကျိုးရှုရင်းရှုရင်းနဲ့တွေ့လာတာအဲ့ဒါကိုတော့အကြောင်းအကျိုးသိတဲ့ညာပစ္စယပရိက္ခညာလို့ခေါ်တာအကြောင်းအကျိုးသိတဲ့ညာပစ္စယပရိက္ခညာ ယောဂီကိုယ်တိုင်တွေ့ကိုယ်တိုင်သိတဲ့ခါကျသိရှင်းပါတယ်အမှန်တန်ရှင်းတယ်သူများကပြောစရာမလိုအသိရှင်းရှင်းလေးသိလာတဲ့ခါကျသိလို့လည်းအရသာရှိတယ်ရှုလို့လည်းအရသာရှိတယ်အာထုတ်လို့လည်းအရသာရှိတယ်အဲဒီအကြောင်းအကျိုးသိတဲ့ပစ္စယဉာဏ်ပရိက္ခဉာဏ်ပြီးတော့သမသနာဉာဏ်နဲ့သမသနာဉာဏ်ဆိုတာ အနိစ္စဒုက္ခအနတ္တသဘောသုံးမျိုးကိုဆင်ញင်သုံးသပ်ပြီးသိတဲ့ဉာဏ်လို့ဒီလိုခေါ်တယ်အမှန်တော့ရှုတဲ့ပုဂ္ဂိုလ်တွေ့တဲ့အခါတော့မမြဲဖြစ်ဖြစ်ပြီးပျောက်သွားလို့မမြဲတဲ့သဘောဖြစ်ပြမပြနှိမ့်ဆက်လို့ဆင်းရဲတဲ့သဘောတည်မြဲနေတဲ့ပုဂ္ဂိုလ်သတ္တဝါအတ္တအသက်ဝိညာဉ်မဟုတ်တဲ့အနတ္တသဘောအဲ့ဒီသဘောတွေရှုတဲ့ပုဂ္ဂိုလ်ရှင်းချင်းတွေ့လာတော့ ဆင်ញင်သုံးသတ္တာဆိုတာမပါပါဘူးတွေ့နေတာပဲအဲဒါလို့တွေ့ရကနေပြီးတော့ပုဂ္ဂိုလ်သတ္တဝါအသက်ဝိညာဉ်မဟုတ်ဘူးဆိုပြီးတော့တက္ကရာဒိဋ္ဌိအတ္တဒိဋ္ဌိပြုတ်သွားတာအဲ့ဒါကိုပဲဆင်ញင်သုံးသတ်တယ်လို့ခေါ်တာဒါပေမဲ့အဲ့ဒီလက်တွေ့တွေ့ပြီးသိနေတဲ့အသိပေါ်မှာ ဆင်ញင်းပြီးတော့သိတဲ့အသည့်လည်းနောက်ထပ်ပေါ်လာတတ်တယ်အဲ့ဒါကြတော့လက်တွေ့သိတဲ့သာမဏေညာမဟုတ်နယဝိပဿနာခေါ်တယ်နယဝိပဿနာဆိုတာလက်တွေ့သိတာကိုနီးမိပြီးတော့ဉာဏ်ကဆင်ញင်သုံးသပ်လိုက်တာ ဟောင်းတာလေးပေါ်လာတယ်ပျောက်သွားတယ်နောက်တစ်ခုပေါ်လာတယ်ပျောက်သွားတယ်နောက်တစ်ခုပေါ်လာတယ်ပျောက်သွားတယ်အဲ့ဒါရှင်းရှင်းလေးတွေ့လာတဲ့အခါကျတော့ဟိုဖောင်းဖောင်းပြီးပျောက်ပျောက်သွားတာလားမမြဲပဲလို့ညာကအဲ့လိုတွေ့သွားတယ်အဲ့လိုတွေ့ရကနေပြီးနောက်ပဲအော်ဒီဖောင်းတာပိန်တာလိုပဲတခြားရုပ်တခြားနာနေလဲဖြစ်ပြီးပြီးပြဲပျောက်ပျောက်ပြီးသွားတဲ့ဟာတွေပါလားလို့ထပ်ဆင်ပြီးတော့ဆင်ញင်နှလုံးသွင်းလိုက်တာအဲ့ဒါကိုနယဝိပဿနာလို့လည်းခေါ်တယ်အနုမာနဉာဏ်လို့လည်းခေါ်တယ် အဲ့ဒါလက်တွေ့သိနေတဲ့အသိပေါ်ကိုနေယူပြီးတော့အဲ့ဒီအသိပေါ်ဆင်ခြင်ပြီးတော့မရှုမိတဲ့အရာတွေလည်းဒီလိုပဲဖြစ်မှာပဲလို့ဆင်ញံသုံးသပ်ပြီးသိလိုက်တာအဲ့ဒါနေရဝိပဿနာလဲခေါ်တယ်အနုမာနဉာဏ်လဲခေါ်တယ်နောက်အဲ့ဒါကိုတော့သမ္မာသနာဉာဏ်ခေါ်တယ်ဆင်ញံသုံးသပ်တဲ့ဉာဏ်လို့အနိစ္စဒုက္ခအနတ္တကိုတကယ်တော့စတွေ့တာကဆင်ញံသုံးသပ် နေတာမဟုတ်ပါဘူးတွေ့တွေ့တွေ့တွေ့သွားတာဖြစ်ဖြစ်ပြီးပြက်သွားတာဖြစ်ဖြစ်မပြက်နှိမ့်ဆက်တာတွေ့တွေ့သွားတာအဲတွေ့သွားတာနောက်အဲ့ဒါပြီးတဲ့အခါကျတော့ယုံနာတို့ရဲ့ဖြစ်မှုပြမှုကိုသိတဲ့ဥဒိယပြယညာဖောင်းနာရှုလိုက်ပေါ်လာလိုက်ပျောက်သွားလိုက်နောက်တစ်ဖောင်းပါပေါ်လာလိုက်ပျောက်သွားလိုက်နောက်တစ်ဖောင်းပေါ်လာလိုက်ပျောက်သွားလိုက်ပိဏာရှုလက်တိတဲ့မဲ့ တစ်ချက်ပိန်နာလေးရွေးချမှုတွေတစ်ခုဖြစ်လာလိုက်ပျောက်သွားလိုက်ဖြစ်လာလိုက်ပျောက်သွားလိုက်ဉာဏ်ထက်လာတဲ့အခါသမာဓိအကောင်လို့ဉာဏ်ထက်လာတဲ့အခါကျတော့ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဆိုတာအဲ့ဒါကိုရှင်းရှင်းလင်းလင်းလေးသိတယ်။ဟိုပြီးရှင်းရှင်းလေးအဲ့ဒါဥတရပယဉာဏ်နဲ့ယုံနာတို့ရဲ့ဖြစ်မှုပြမှုကိုသိတဲ့ဉာဏ်။နောက်အဲ့ဒီကနေပြီးဆက်အားထုတ်သွားတဲ့အခါကျတော့ဖြစ် ပေါ်လာတာကိုသိတာနဲပြီးတော့ပျောက်ပျောက်ပျောက်ပျောက်သွားတာတွေပဲသိလိုက်တာများတယ်တခါတရံဆိုလို့ရှိရင်ပျောက်တာကြီးဒဲကြီးသိနေလို့မလို့ဘာမှမရှိဘူးလို့တောင်စိတ်ကအဲ့လိုထင်ပြီးရှုသိနေတဲ့စိတ်ပဲရှိတာပဲတခြားဘာမှမရှိပါလားလို့အဲ့လိုအောင်မရတယ်အဲ့ဒါကတော့အပြက်တက်တက်ကိုသိတဲ့ညာဘင်ကညာ အဲ့လိုရှူရင်းရှူရင်းနဲ့ဖြစ်တာပြက်တာတွေကြီးတွေ့လို့ပြက်တာတွေကြီးတွေ့နေတဲ့အခါကျတော့မကောင်းတဲ့ဟာတွေပဲလူစင်စရာမကောင်းတဲ့ဟာတွေပဲနှစ်သက်စရာမကောင်းတဲ့ဟာတွေပဲဆိုပြီးတော့အဲ့ဒီဖြစ်နေပြက်နေတဲ့ယုံနာပေါ်မှာအပြစ်မြင်လာတယ်အဲ့ဒါကိုတော့အာဒီနဝညာလို့ခေါ်တယ်အာဒီနဝညာလို့ခေါ်တယ်ဘယ်နှညာရှိပဲတော့ပြောလိုက်တာ ထမပါတော့ပြီးတော့ပြီးတော့ပြီးတော့ကောပြီးတော့ကောပြီးတော့ကောဂိုင်လိုက်စို့နာမရူပနာမရူပပစ္စယ သမ္မတနာပါသမ္မတနာမဟုတ်ဘူးသမ္မတမတနာနာမရူပပစ္စယသမ္မတနာပါနာမရူပပစ္စယသမ္မတနာပါ ကုတယဗယဉာဏ်ပင်ကဗယအာဒီနဝအခုနပြတ်တာတွေရည်တွေ့တော့ကြောက်လာတယ်ကြောက်တယ်ဆိုတာရုပ်တင်တာတွေကဖြစ်ရှုတိုင်းရှုတိုင်းပြက်တာပြက်တာတွေပဲတွေ့နေတဲ့အတွက်ကြောက်စရာတွေပဲလို့ဉာဏ်ထဲမှာသဘောပေါက်လာတာအဲ့ဒါဘယဉာဏ် အဲ့လိုညံထဲမှာကြောက်စရာတွေပဲလို့သဘောပေါက်လာတော့အပြစ်မြင်တာကအာရိနောကညံအဲ့ဒီကြောက်တာကတခါတရံဘာကြောက်မှမသိဘူးကြောက်ကြောက်တာပဲသိတယ်အာထုံနေတော့ကြောက်တဲ့စိတ်တွေဖြစ်ဖြစ်နေတယ်ဘာကြောက်မှလည်းမသိဘူးအဲ့ဒါလိုဖြစ်တတ်တယ်အဲ့ဒါဘယညာနောက်အပြစ်မြင်တဲ့အာရိနောညာဟုတ်ကဲ့လားဆိုဥဒိယဘယဉာဏ်ပင်က ဘယအာဒီနဝဘယအာဒီနဝဥတယဘယဥတယဘယဉာဏ်ပင်ကဉာဏ်ပင်ကဘယအာဒီနဝဘယအာဒီနဝဆို အစာပြန်ဆိုကြည်ထပ်ဆိုအဲ့လိုအပြစ်မြင်တဲ့အခါကျတော့အဲ့ဒီ ရုပ်တွေနာမ်တွေကရှုတိုင်းရှုတိုင်းပဲဖြစ်ဖြစ်ပြီးပြက်ပြက်နေတာကြီးပဲတွေ့တာပဲမဖြစ်မပြက်တာတခုမှမရှိဘူးဒါကြောင့်မကောင်းတဲ့ဟာတွေပဲလို့ဆိုတော့အဲ့ဒီရုပ်တွေနာမ်တွေသင်္ခါရတွေကသင်္ခါရဆိုတာအဲ့ဒီရုပ်နဲ့နာမ်ကိုပြောတာအဲ့ဒီရုပ်နာမ်သင်္ခါရတွေကလွတ်မြောက်ခြင်းနဲ့စိတ်ဖြစ်လာတယ်ဒီဒီသင်္ခါရတွေကိုငြင်းငွေတဲ့စိတ်ဖြစ်လာတယ် ဒီယုတ်တဏ္ဏနေမလိုရင်တဲ့စိတ်ယုတ်တဏ္ဏနေလွတ်လွတ်ပြလိုက်ခြင်းတဲ့စိတ်ယုတ်တဏ္ဏနေကလွတ်မြောက်ထွက်ပြေးလိုက်ခြင်းတဲ့စိတ်အဲ့ဒီစိတ်ဖြစ်လာတယ်အဲ့ဒီစိတ်ကိုနေပိတာနုပတနာညာလို့ခေါ်တယ်ညင်းငွေလွယ်လွယ်ဆိုရင်တော့ညင်းငွေတဲ့ညာယုတ်နဲ့နာကိုညင်းငွေတဲ့ညာဒါဒီနဲ့နေရတာမကောင်းဘူးဒါကြောင့်မလို့ဒီယုတ်ဒီနာနေနဲ့လွတ်မှဖြစ်မှာပဲလို့ စိတ်ထဲဖြစ်တော့အဲ့ဒါနိဗ္ဗိဒနုပသနာညာအဲ့ဒါကိုပဲလွယ်လွယ်ခေါ်တော့နိဗ္ဗိဒညာလို့လွယ်လွယ်ခေါ်ကြတယ်နိဗ္ဗိဒညာလို့လွယ်လွယ်ခေါ်တယ်အမှန်တော့နိဗ္ဗိဒနုပသနာညာညီငုဘွယ်သဘောပဲလို့အထထရှုသိနေတဲ့ညာလို့ဆိုရယ်ညီငုတရားတွေပဲလို့အထထသိရှုသိတဲ့ညာနိဗ္ဗိဒနုပသနာ အဲ့တော့ညီးငွေတဲ့ဒီဉာဏ်တွေကိုညီးငွေတဲ့အတွက်ပဲအဲ့ဒီဉာဏ်တွေအဝဒီယုတ်ဉာဏ်တွေကိုညီးငွေတဲ့အတွက်ပဲဒီယုတ်ဉာဏ်တွေကလွတ်ထွက်သွားခြင်းနဲ့ယုတ်ဉာဏ်တွေကိုလွတ်ပြစ်လိုက်ခြင်းနဲ့အဲ့ဒါကိုမုတ်စိတုကမြတဉာဏ်လို့ခေါ်တယ်မုတ်စိတုကမြတဉာဏ်မပြတ်ဖြစ်ပြနေတဲ့ယုတ်ဉာဏ်သင်္ခါရတွေကလွတ်ထွက်သွားခြင်းနဲ့ဉာဏ် မုစီပကမြတန်ညာအဲ့ဒါကိုပဲတခါတရံမုံစီတူလို့ညညာလေးနဲ့စလုံးနဲ့မုံစီတုကမြတာလို့လဲတချို့ခေါ်တယ်အဲ့ဒါကြတော့မုံစီတုကမြတာဆိုရင်ဒီယုတ်နံတွေကိုလွတ်လိုက်ခြင်းလွတ်ပြစ်လိုက်ခြင်းနဲ့ညာမုံစီတုကလွတ်ထွက်သွားခြင်းနဲ့ညာမုံစီတုကလွတ်ပြစ်လိုက်ခြင်းနဲ့ညာအတိဘယ်ကတော့အတူတူပါပဲ တခါတည်းအဲ့လိုခေါ်တယ်ဒါပေမဲ့မုတ်စိတုကမြတာကအဲ့ဒါကအသုံးများပါတယ်နောက်အဲ့လိုယုံနံတွေက လွတ်ထွက်သွားခြင်းနဲ့အတွက်ထပ်ထပ်ပြီးဒီယုံနံတွေရှုတော့ပိုးပို့ပြီးတော့အနိစ္စဒုက္ခအနတ္တတွေပိုးပို့သိလာတယ်ရှိရတဲ့ပိုးပြီးထင်ထင်ရှားရှားသိလာတယ်တခါတည်းရန်ဆိုလို့ရှိရင်ဝေဒနာတွေတောင်မှပထမအကြိမ်တွေ့တာတဲ့ပိုးပြီးတော့ပြင်းပြင်းထန်ထန် တွေးပြီးတော့မခံစားအောင်ဖြစ်တယ်သို့တော့ရှုလိုက်ပြန်တော့လည်းပျောက်ပျောက်သွားတယ်အဲဒါလိုအနိစ္စဒုက္ခအနတ္တသဘောတွေပိုးပြီးထင်ထင်ရှားရှားပြန်ရှုပြီးတွေ့လာတယ်အဲ့ဒါကိုပဋိသင်္ခာညာလို့ခေါ်တယ်ပြန်ရှုတဲ့ညာပြန်ရှုတဲ့ညာဆိုတာအနိစ္စဒုက္ခအနတ္တကိုပိုးထင်ထင်ရှားရှားသိအောင်ရှုတဲ့ညာ ကိုင်းလိုက်ဆိုနေပိဓာနုမုတ်စီတုပြန်ရှုပฏิသင်္ခာနေပိဓာနုမုတ်စီတုပြန်ရှုပฏิသင်္ခာနေပိဓာနုမုတ်စီတု ပြန်ရှုပฏิသင်္ခါပြန်ရှုပฏิသင်္ခါသို့မုတ်စီဆိုတော့အမတစ်ချောင်းငယ်မှုနားနောက်ကစလုံးနှလုံးဆင့် စိမုတ်စိတုကမြတာမုံစိဆိုတော့မာတချောင်းငယ်မှုနောက်ကညာလေးနဲ့ညာမီးတို့လေးနဲ့စလုံးနဲ့ဆင်မုံစိတုကမြတာမုတ်စိဆိုရင်လွတ်ထွက်သွားခြင်းတာမုံစိဆိုရင်လွတ်လိုက်လွတ်ပြလိုက်ခြင်းတာနောက် ပဋိသင်္ခါအနေနဲ့ပြန်ရှုလို့အနိစ္စဒုက္ခအနတ္တသိတဲ့အသည့်တွေတိတ်ပြီးကျင့်ရက်သွားပြီဆိုတဲ့အခါကျတော့ရှေ့တမာရီကလည်းပိုအားကောင်းလာတဲ့အခါကျတော့ဒီဖြစ်မှုပြက်မှုတွေကြောင့်မကြိုက်တာလည်းမရှိကြိုက်တာလည်းမရှိဆင်းရဲတာလည်းမရှိချမ်းသာတာလည်းမရှိဖြစ်တာပြက်တာတွေကိုရှုသိနေရတာပဲရှိတယ်အဲ့ဒီအချိန်မှာရှုလို့လည်း ရှုတဲ့ရှုတဲ့စိတ်ကလည်းထက်မြက်နေတယ်ရှုကအာယုံကလည်းအလိုလိုပေါ်ပေါ်လာတယ်ပေါ်လာလိုက်လို့ရှုလိုက်ပြောက်သွားပေါ်လာလိုက်ရှုလိုက်ပြောက်သွားပေါ်လာလိုက်ရှုလိုက်ပြောက်သွားဒါကြောင့်ဒီပြောက်ပြောက်ပြီးသွားတဲ့ရုပ်တွေနံတွေတွေ့နေရလို့စိတ်ထဲမှာအောက်ကညံနေလို့ဟိုအပြစ်မြင်တာတို့ကြောက်တာတို့လွတ်ချင်တာတို့ဘာလို့ဘာမှမရှိဘူး။ဘာကြောင့်လဲဆိုတော့ဖြစ်ဖြစ်ပြီးပြက်တာကိုအသိခြေညက်သွားတဲ့အတွက် ဩဒါသဘာဝပဲဘာဖြစ်ရင်ပြက်တာပဲဒါကြောင့်ဖြစ်ပြီးပြက်နေတဲ့သဘောတွေမျှပဲလို့ဉာဏ်နဲ့ကသိလာတဲ့အခါကျတော့မချမ်းသာမဆင်းရဲဉာဏ်ပြီးတော့မကောင်းမဆိုးဉာဏ်ကောင်းတယ်လို့လည်းမယူဆဘူးဆိုးတယ်လို့လည်းမယူဆဘူးသဘာဝမှုဖြစ်နေရတာဖြစ်တာကိုရှုနေရတာပြက်တာကိုရှုနေရတာပဲလို့သိတယ်အဲ့ဒီဉာဏ်ကတော့စိတ်လည်းအတည်ငြိမ်ဆုံးအတိလည်းအရှင်းဆုံး ရှုလို့လည်းအကောင်းဆုံးဉာဏ်ပေါ့သူကကြာရှည်ကြီးလည်းထိုင်နိုင်တယ်နှစ်နာရီသုံးနာရီလေးနာရီထိုင်နိုင်တယ်ဒီမှာတခါကရွှေဘိုးကလာအထုတ်တဲ့ယောဂီတယောက်73နာရီထိုင်တယ်တရားပွဲပြီးကြတဲ့ကထိုင်လိုက်တာနောက်တနေ့မနေ့အာယုံစားမှပဲထမရဲ့လူထားတာ တထိုင်နဲ့မပြင်းဘူးမလုပ်ဘူး73နာရီထိုင်တယ်အဲ့လိုထိုင်နိုင်တဲ့အခြေအနေလဲရောက်တာပဲသို့တော့လည်းပဲထိုင်ဖို့လိုသလားဆိုတော့မလိုပါဘူးနှစ်နာရီအလွန်ဆုံး3နာရီထိုင်ရင်တော့ပြီနှစ်နာရီထိုင်နေဆိုလို့ရှိရင်ပဲဖြစ်တဲ့ဉာဏ်ဖြစ်ဖို့အချိန်လုံလောက်အချိန်လည်းလုံလောက်ပြီ 3နာရီလဲထိုင်မှုမလိုပါဘူးတော်တော်အဲ့ဒီယောဂီကတော့သူကထိုင်ကောင်းတာနဲ့ဆက်ထိုင်ရနေအဲ့လိုဖြစ်သွားတာသူကလည်းပဲဒီလောက်ထိုင်မယ်လို့မှတ်တာမဟုတ်ဒေါ်အေးမြရွှေဘုရားသူတို့ကဘုန်းကြီးမန္တလေးရတနာဘုံရိပ်တာမှာတရားပြရတဲ့ကနှစ်စဉ်လာအာထုတ်တဲ့ယောဂီတွေဒီရောက်ဒီကြတော့လည်းနှစ်စဉ်အာထုတ်တယ်အခုတော့ အာမထုတ်နိုင်တာ၄၅နှစ်ရှိသွားပြီထမရဲ့အဲ့တော့ဒီညာကြရင်ကြာရှည်ကြီးလဲထိုင်နိုင်တယ်စိတ်ကလည်းမလွတ်တော့ရှုလို့လည်းကောင်းနေလို့လည်းကောင်းသိလို့လည်းကောင်းအကုန်ပေါ့အဲ့ဒီညာကိုသင်္ခါရဥပေက္ခညာနဲ့သင်္ခါရယုံနာသင်္ခါရတို့ကိုဥပေက္ခမကောင်းမဆိုးမချမ်းသာမဆင်းရဲအနေနဲ့ရှုသိတဲ့ညာ အလေအလတ်သဘောအနေနဲ့ရှုသေးတယ်ညာလစ်လူရှုတာမဟုတ်ဘူးအလေအလတ်သဘောအနေနဲ့ရှုတာအလေအလတ်ဆိုတာကောင်းတာလည်းမဟုတ်ဘူးမကောင်းတာလည်းမဟုတ်ဘူးဆင်းရဲတာလည်းမဟုတ်ဘူးချမ်းသာတာလည်းမဟုတ်ဘူးသူ့သဘာဝဖြစ်နေတာရှုနေရတာပဲရှိတယ်ဆိုတဲ့သဘောပဲအဲ့ဒါကိုသင်္ခါရဥပ္ပခာညာသင်္ခါရုပ္ပခာညာလို့ခေါ်တယ်အဲ့ဒီညာပြီးလို့ဆက်အားထုတ်တဲ့အခါကျတော့ရှေ့က တွေ့ခဲ့သိခဲ့တဲ့ခံစားခဲ့တဲ့ကြုံခဲ့တဲ့ဉာဏ်နေနဲ့ရောနောက်ဖြစ်ပေါ်မဲ့ကုတ္တရပုညာမဲ့ဉာဏ်ဖုန်ဉာဏ်နဲ့ရောလျော်တဲ့ဉာဏ်နဲ့အနုလောမဉာဏ်အဲ့ဒါကိုတော့ဒါကိုအနုလုံလို့ပဲလွယ်လွယ်ပဲခေါ်ကြတယ်အနုလောမဉာဏ်အနုလောမအနုလောမဉာဏ် အဲ့ဒါပြီးတဲ့အခါကျတော့ဆက်အာထုတ်တော့ဂုတ္တရပုညာဆိုတာဖြစ်တယ်ဂုတ္တရဆိုတာအနွယ်ဘုဆိုတာလွှမ်းမိုးတာဂုတ္တရပုဆိုတာအနွယ်ကိုလွှမ်းမိုးတယ်ဆိုတာဥဒုဇင်အနွယ်ကိုလွှမ်းမိုးပြီးတော့အရိယအနွယ်တွေရောက်သွားတဲ့ညာအဲ့ဒါကြောင့်ဒီညာကို ဘုန်းကြီးကနေချာညံလို့ဒီလိုနာမည်ပေးထားတယ်။ဘာကြောင့်လဲဆိုတော့ပုထုဇဉ်အနွယ်ပုထုဇဉ်ဘဝဟာဒီညံရောက်ရင်ရပ်သွားပြီ။ဒီညံကအခုပဲဆက်လိုက်တာနဲ့အရိယာနယ်ထဲရောက်သွားပြီ။ဒါကြောင့်မလို့အရိယာနယ်ပုထုဇဉ်နဲ့အရိယာနယ်ကိုခြားထားတဲ့ညံ။ဒါနေချာညံ။ဒါကြောင့်တခါတည်းကလည်းဘုန်းကြီးကစီယိုညံလို့ခေါ်တယ်ပုရုဇေအနွယ်နဲ့ အရိယအနွယ်ကိုစီယိုချထားတဲ့ညာသူ့ပေါ်ရောက်သွားရဲ့ပုထုဇဉ်အနွယ်လွတ်သွားပြီသူပြစ်ဖြစ်ပြီးလိုက်တာနဲ့တပြိုင်နက်အရိယနယ်ရဲရောက်သွားလို့စီယိုဟိုပဲခုံချလိုက်အဲ့ဒါကုတ္တရပုညာတဲ့အဲ့ဒီညာဆုံးသွားပြီဆိုလို့ရှိရင်တော့ဟိုဘက်မဲ့ညာဖူညာရရောဆို သင်္ခါအနုဂုတရပုရမှုမေဖို့ပါသင်္ခါဆိုတာသင်္ခါရုပ္ပခသင်္ခါအနုဂုတရပုရမှုမေဖို့ပါသို့ မဲ့ညာရဲ့ဖူညာရဲ့ပေါ့ဟုတ်လားမဲ့ညာဖူညာကတော့လောကုတ္တရာပေါ့ဂုတ္တရပုညာအထိတော့လောကီပေါ့ဂုတ္တရပုညာဆုံးလို့မဲ့ညာဖူညာရတော့လောကုတ္တရာပေါ့ပြန်ဆိုကြည့်ပါ သုံးညာဟမ်ဘယ်နှညာရောက်သွားပြီ15ညာကံပြန်ရေးကြည့်တာမှလက်ချိုးကိုဟာကိုတစ်နာမရူပပြိစေရာ no no no အဲ့လိုမဟုတ်ဘူးတစ်နာမရူပပြိစေရာညာ ဟုတ်ကဲ့လားပြန်ပြန်ရေးသားမှာမဟုတ်လားတဲ့ ထိုင်နေနဲ့ကိုမညာပူညာရတာနော်မလွယ်ဘူးလားတချို့နေရာမှာအဲ့လိုပဲတယ်တထိုင်နေနဲ့ရပါလားကိုင်းလိုက်စို့မဲ့ဖို့ကြည်လင်ပြန်စင်ခြင်းခေါ်တွင်ပစ္စဝေခဏ မဲ့ရဖူရပြီးမဲ့ညာဖူညာဖြစ်ပြီးရင်ရထားတဲ့မဲ့ညာဖူညာပြန်ဆင်ရင်တဲ့ပြီးတော့အဲ့ဒီမဲ့ညာဖူညာကအာယုံပြုတဲ့နိဗ္ဗာန်လည်းပြန်ဆင်ရင်တဲ့တခါအဲ့ဒီမဲ့ညာကပယ်လိုက်တဲ့ကိလေသာတွေဘယ်ကိလေသာတွေလဲဆိုတာပြန်ဆင်ရင်တဲ့မပယ်ရသေးပဲနဲ့ကြံနေတဲ့ကိလေသာတွေရောဘယ်ဟာတွေကြံနေသလဲလို့ပြန်ဆင်ရင်တဲ့အဲ့ဒီဆင်ရင်တာကပစ္စုပ္ပန်ညာတဲ့ ဒါကြောင့်မဲ့ဖို့ပြည်လင်ပြန်ဆင်ခြင်းခေါ်တွင်ပစ္စဝေခဏခေါ်တွင်ပစ္စဝေခဏသို့ ယ်နှပါးရှိတော့တော့ဆိုညာ16ပါးသင်ကြိုးစားမမားရမည်တာညာ16ပါးသင်ကြိုးစားမမားရမည်တာ ကြိုးစားရင်တော့ရမှာသိကြတယ်တဲ့ဟုတ်လားဒါပြင်မကြိုးစားရင်တော့မရတာသိကြတာပေါ့မဟုတ်လားမကြိုးစားရင်တော့မရတာသိကြတယ်ကြိုးစားရင်တော့ရမှာသိကြတယ်ဟုတ်ကဲ့လားအဲ့ဒီ16ပါးထဲမှာဟိုဉာဏ်နံပါတ်73အထိကိုဝိပဿနာဉာဏ်လို့ခေါ်ကြတယ် အဲ့ဒီနိဗ္ဗာန်စီစိတ်ကညော့နေတာပေါ့ဂုတ္တရပုညာကဒါကြောင့်တချို့ကဂုတ္တရပုညာနိဗ္ဗာန်ကိုအာယုံပြုတယ်ယုံနာကိုအာယုံမပြုတဲ့အတွက်ဝိပဿနာမဟုတ်ဘူးလို့အဲ့ဒီလိုလဲဆိုကြတယ်ဝိပဿနာကတော့ယုံနာအာယုံပြုတာကိုနမရူပပရိစ္ဆေဒညာမရခင်ကစမှတ်ကြတဲ့ကနေပြီးတော့အနုလောမညာအထိကတော့ ယုံနဲ့နာငမဲအာယုံပြီးပြီအနိစ္စဒုက္ခအနတ္တပဲသိလာတာဘုဒ္ဓရပုညာကြတော့ तू ကစီယောညာဖြစ်နေတော့ရှေ့ကသွားတာဖြစ်တဲ့တနောက်ပြီးစိတ်ကမပြန်တော့ရှေ့ပဲအာယုံပြုတယ်ဒါကြောင့်မလို့မညံ तू မရသေးဆိုလည်းပဲအဲမဲနိဗ္ဗာန် तू မရသေးဆိုလည်းပဲမညံအခိုက်အတန့်မှရတဲ့နိဗ္ဗာန်စီကိုသူစိတ်ကညွတ်နေတယ်အဲ့ဒါကိုပဲအာယုံပြုတယ်လို့ခေါ် ဒါကြောင့်မလို့သူ့ကိုဝိပဿနာမဟုတ်ဘူးလို့လည်းယူဆကြတယ်ဒါပေမဲ့ကျမ်းဂန်တွေကအမျိုးမျိုးပါပဲအဲအများယူဆကြတာကတော့သူဟာနိဗ္ဗာန်ကိုစိတ်ညွတ်တာပဲရှိတယ်အာယုံပြုတာမဟုတ်ဒါကြောင့်မလို့ယုံနာကိုအာယုံမပြုတော်လည်းပဲယုံနာအာယုံပြုတဲ့ဝိပဿနာရဲ့အရင်မှာကြာရောက်လို့တဲ့သူလည်းဝိပဿနာပဲ ဝိပဿနာရဲ့အရင်ဆိုတာဝိပဿနာရေစည်းကြောင်းထဲမှာ तू ပါလာလို့ရေစည်းကြောင်းထဲမှာရောက်နေတဲ့အတွက် तू ဟာဝိပဿနာပဲလို့ယူဆတယ်ယူဆတော့အဲကုတ္တရဘုညာတိဝိပဿနာ33ပါလို့ဒီလိုခေါ်ကြတယ်အဲ့ဒါတွေဟိုတက္ကသိုလ်ဓမ္မသဘင်ထဲမှာတော်တော်လေးရှင်းရှင်းလင်းလင်းရေးပေးထားပါတယ် ဟိုတက္ကသိုလ်မှာဟောတော့ကတရားတက္ကသိုလ်ဓမ္မသဘင်ထဲမှာတော်တော်ရှင်းရှင်းလင်းလင်းရေးထားဟောထားပါတယ်အဲ့ဒီတက္ကသိုလ်ဓမ္မသဘင်ကခုနဟိုနှိမ့်တိုက်ကလူလာပြီးမျက်နှာဖုံးပြဒါကြောင့်ဒီချိန်ရိုက်တာဘယ်နေ့ရမလဲလို့ဒီချိန်မှနဲ့ဆိုရင်၄ချိန်တော့ဖြစ်သွားပြီ ਨੇ တူတယ်ဘယ်နေ့ရမလဲလို့ဆိုတော့ဒီလာတဲ့ပြီးမှာပါဗျာတဲ့ အောက်တိုဘာလာတဲ့ပြီးမှာပါတဲ့အဲ့ဒါဟိုပြည်ပကယောဂီတယောက်ကစာအုပ်200လိုချင်လို့တဲ့သူကဓမ္မဒါနလုပ်ဖို့စာရွက်တွေကဈေးကြီးဘုန်းကြီးတို့ကလည်းစာရွက်ကောင်းကောင်းနဲ့ရိုက်အကုန်လုံးကောင်းကောင်းနဲ့လုပ်တာဆိုတော့စာအုပ်တံခိုးကဒီဟိုရင်းသွတ်တာပုံနှိပ်တိုက်တမတ်သွတ်တာစာအုပ်စာအုပ်တံခိုးကတဲ့ 900 900လောက်ကြမယ်တဲ့ဇရိတ်ကလည်းဘယ်လောက်ကြလိမ့်မယ်လဲစာမျက်နှာက945မျက်နှာနဲ့တူတယ်အဲ့ဒီတည်းပို့ရင်ပို့လိုက်မယ်အဲ့ဒီမှာဒါတရားတွေတော်တော်လေးရှင်းပြထားပါတယ်ဝိပဿနာလို့ခေါ်တာနောက်အဲ့ဒီမှာဖတ်တဲ့အခါကျတော့အထူးရှင်းမနေရအောင် တ်တာနဲ့သိအောင်အခုဘုန်းကြီးကပြောတယ်အဲ့တော့ဝိပဿနာ33ပါတယ်နောက်တစ်ခါဝိပဿနာဉာဏ်စစ်စစ်10ပါးလို့ခေါ်တယ်ဝိပဿနာဉာဏ်စစ်စစ်10ပါးဆိုတာကဝိပဿနာဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ကယောဂီတို့သိတဲ့အတိုင်းအနိစ္စဒုက္ခအနတ္တသဘောသုံးမျိုးကိုရှုသိတဲ့ဉာဏ်ကိုဝိပဿနာဟုတ်ကဲ့လားဘာကိုဝိပဿနာခေါ်တယ်လဲ ဖြစ်ဖြစ်ပြီးပြက်သွားလို့မမြဲတဲ့သဘောအနိစ္စဖြစ်ဖြစ်မပြတ်နိုင်စေလို့ဆင်းရဲတဲ့သဘောဒုက္ခပုဂ္ဂိုလ်သတ္တဝါအသက်ဝိညာဉ်အတ္တမဟုတ်တဲ့သဘောအနတ္တအဲ့ဒီသဘောသုံးမျိုးကိုသိတဲ့ဉာဏ်ကိုဝိပဿနာလို့ခေါ်တယ်လို့အဲ့ဒီစကလုံးအရာတချို့ကတော့တိတိကျကျလေးဆိုကြတယ်ဘယ်လိုလဲဆိုတော့အနိစ္စဒုက္ခအနတ္တကိုသိတာကတဲ့ တတိယညာကမှစသိတာတဲ့တတိယညာကမှစသိတာတဲ့အောက်ညာနှစ်ပါးကတော့သူတို့ကသဘာဝလက္ခဏာပဲသိတာတဲ့အနိစ္စဒုက္ခအနတ္တသာမဉ္ဇလက္ခဏာမသိသေးဘူးတဲ့အောက်ညာနှစ်ပါးကအနိစ္စဒုက္ခအနတ္တလက္ခဏာသုံးပါးသိတာကသမ္မသနာညာကစသိတာတဲ့တတိယညာကသမ္မသနာမဟုတ်လား အဲ့တော့အဲ့ဒါကြောင့်မလို့သမတနာဉာဏ်ကမှစပြီးဝိပဿနာလို့ခေါ်ရတယ်ခေါ်တိုက်တယ်တဲ့စကလုံးအရာအဲ့တော့ဘယ်နှညာဖြစ်မလို့သမတနာညာကစလိုက်ရင်ဘယ်မနှညာဖြစ်မလို့ဘယ်ဘယ်နှညာဖြစ်မလို့ အေးအဲ့တော့ဂုတ္တရဘုဟာနိဗ္ဗာန်အာယုံပြုရတဲ့ဝိပဿနာဉာဏ်မဟုတ်ဘူးလို့သူကဂုတ္တရဘုကယုံနာအာယုံမပြုတော့သူကအနိစ္စဒုက္ခအနတ္တမသိဘူးလေမသိတဲ့အတွက်သူကဝိပဿနာဆိုတဲ့သကလုံးနဲ့သူကမကြိုက်ဘူးမကြိုက်တော့သူ့ဖယ်ထားလိုက်တော့ဆယ်ညာဘယ်ညာကဘယ်ညာအထိလဲ အဲအဲသလိုလဲအဲသလိုလဲယူကြတယ်ကျမ်းဂန်နေမှာလဲအဲ့လိုပဲဟိုအတိတ်ပဲဖော်ပြတာရှိပါတယ်အဲ့ဒါတွေလည်းပဲဘယ်ကျမ်းကဘယ်လိုဖော်ပြတယ်ဘယ်ကျမ်းကဘယ်လိုဖော်ပြတယ်ဆိုတာအဲ့ဒီတက္ကသိုလ်ဓမ္မသဘင်မှာပါတယ်ဒီတော့သမသနာညာကအနုလောမညာအထိ10ပါးကိုဝိပဿနာညာ10ပါးခေါ်လိုက်တော့အစဆုံးညာ2ပါးကြာမနေဘူးလား ဘာနဲ့ပါတော့အဲနာမရူပဉာဏ်နဲ့ပစ္စယပရိက္ခဉာဏ်နှစ်ပါးကိုတော့ဝိပဿနာရဲ့အခြေခံဉာဏ်နှစ်ပါးတဲ့အဲလိုခေါ်တယ်ဝိပဿနာရဲ့အခြေခံဉာဏ်နှစ်ပါးတဲ့အဲနာမရူပနဲ့ပစ္စယပရိက္ခဝိပဿနာရဲ့အခြေခံနာဉာဏ်နှစ်ပါးအနုလောမသမသနာကနေပြီးအနုလောမအထိကတော့ ဝိပဿနာဉာဏ်10ပါးဂုတရပုဉာဏ်ကတော့သူကဈာဉာဏ်မဲ့ဉာဏ်ဘုံဉာဏ်ကတော့လောကုတ္တရာဉာဏ်အဲ့မဲ့ဖို့ကိုပြန်ဆင်ရင်လည်းပစ္စုခဏလည်းလောကီပဲပြန်ဆင်ရင်လည်းပစ္စုခဏလည်းလောကီဉာဏ်ပဲမဲ့ဉာဏ်နဲ့ဘုံဉာဏ်သာလည်းလောကုတ္တရာဟုတ်ကဲ့လားဟိုတက္ကသိုလ်ဓမ္မသဘင်မှာလည်းအဲအဲ့ဒီလိုပဲရှင်းထားပါတယ် တက္ကသိုလ်သမဏမင်းဖတ်လိုက်ရင်တန်းပြီးကိုကသိသွားလိမ့်မယ်ဘာကြောင့်ဆိုတော့ကိုကဒီမှာကြိုတင်သိထားတာကိုနားလည်ပြီနော် gain ပြန်ဆိုသမ်းပါဦး ဒီတော့အခုဒီလောက်သိတယ်ဆိုရင်တော့အပြောသမားတွေနဲ့တွေ့ရင်တော့ပြောတတ်ရောပေါ့မဟုတ်လားပြောတတ်ဖို့ကလည်းလူသေးတယ်တချို့ကအပြောသမားတွေအပြောသမားတွေကိုကမပြောတာရင်အာသူတရားအထုတ်တာဘာမှမသိပါဘူးလို့အဲ့လိုသူတို့ကထင်တာအဲ့တော့အပြောကအသိဟုတ်သလားမှန်ပါဗျာအဲပြောဖို့တဲ့သိဖို့ကလူတယ် ဟုတ်တယ်မဟုတ်လားဒါကြောင့်ဒါတွေကိုမပြောပဲထားခဲ့တာပြောဖို့တဲ့ဘာကလူလဲသိဖို့ကလူတယ်တခါသိတဲ့အခါမှလည်းပဲရှူရင်ရှူရင်အာဓမ္မရနာမရူပပရိစ္ဆေရဘာဒါပစ္စယဓမ္မရဲ့ဒါသမန္တရဓမ္မရဲ့အဲ့လိုမစဉ်းစားရဘူးအဲ့ဒီကိုအခုသိထားတဲ့ဘ ਹੁ တုတ္တတွေဘေးဖယ်ထားလိုက်ရတယ်အဲ့ဒါတွေကဝင်းနှောက်ရင်တမာရီပြတ်မနေဘူးလား အဲတမာရီပြက်နေဘာသိအောင်မလဲအဲဒါကြောင့်ထဲ့မစင်းတော့ရဘူးဒါကအပြောသမားနဲ့တွေ့ရင်ပြောအောင်လို့ပြောတာလားဟုတ်ကဲ့လားအဲအထုတ်တဲ့အခါမှာဒါတွေထဲ့မစင်းစားရဘူးစိတ်ထဲပေါ်လာရင်မှတ်ပြရတယ်စဉ်းစားတယ်စဉ်းစားတယ်ဆင်ញင်တယ်ဆင်ញင်တယ်တွေးတယ်တွေးတယ်ဟုတ်ကဲ့လားဒါကြောင့်ယောဂီတို့ဟာ အတွေ့အသိနဲ့ အပြောအကြအမြင်ကိုခွဲခြားသိပြီးတော့မိမိတို့တကယ်ကိုပဲကိုယ်တွေ့အသည့်ယုံနဲ့နာမှာရှိအောင်စူးစူးဆိုင်ဆိုင်စိတ်စိတ်ဆက်ဆက်စိတ်စိတ်ကြီးရှုမှတ်ပွားများကြိုးစားအားထုတ်ကြခြင်းအပြင်ဝိပဿနာအတွေ့အသည့်တွေတစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်ပြီးမဲ့အသည့်ဖို့အသည့်နဲ့နိဗ္ဗာန်ကိုဝင်နိုင်ကြပါစေ။